ကျေးဇူးရှင်မဟာဗောဓိမံဆရာတော်ဘုရားကြီးနတ်တလူသာသနာပြုစခန်းအပတ်စဉ်လေးတရားစခန်းပွဲ၌17ရက်4လ69ခုနှစ်တွင်ဟောကြားတော်မူသောတရားတော်ဒီကတော့အာယရဏဆိုတဲ့ဒုက္ခကအတွင်း6ပါးတစ်ဖက်ကအပြင်6ပါးပြီးတော့ဒီအတွင်းနဲ့အပြင်သူ့သဘောသူဆောင်သူ့တတ်နဲ့သူတိုက်ခိုက်ရာကတခါတို့တသဘောရာ မြင်သိကြားသိပေါ်လာတဲ့အတွက်ဒါကြတော့ဆက်ရှိပါတယ်နော်။အာရက7ပါးဟုတ်ကဲ့လား။ဟင်ဒုဒုဘက်က6ပါးတစ်ဘက်က6ပါးဟင်အဲ့တော့အဲ့ဒီတိတိချင်းနှင်းနေချင်းဟောတာသူတကားနဲ့သူသွားသွားတော့အဲ့ဒီမှာတိုက်ခိုက်လို့ပေါ်လာရမြင်သိကြားသိကြားရတယ်ဟဲ့6ပါးအဲ့တော့ အဲ့ဒီပါတယ်လေဟင်အဲ့တို့ပြီးခဲ့တဲ့ဘာသာပြောခဲ့တဲ့ခန္ဓာနဲ့တွေ့ရင်ခန္ဓာတယ်လေဒါပြီးအာယရဏတယ်လေဒါပြီးဓာတ်တယ်လေဟင်ဒါပြီးသစ္စာဟုတ်ကဲ့အဲ့ဒီအကုန်လုံးမှာခန္ဓာ၅ပါးတယ်လေခန္ဓာ၅ပါးဟောယောဂီတို့တည်းရှိတဲ့ခုလက်ထဲပေးထားတဲ့ ठी နဲ့ပြီးပဲတယ်လေ ठी က ရုပ်ခန္ဓာထင်နော်ပြီဆိုတာလေးကနေပြီးခံစားပြီးမာတာပြီးကြောင်းသာအဲကြောင်းညာဆိုင်ပြီးဆုံးဖြတ်ပြီးဆိုဒါအတိအကျတစ်လုံးနဲ့ပါဟုတ်ကလားဘုရားရှင်ရဲ့ရှင်ညာတော်လည်းမဟုတ်ဟိုအသေးသေးခေါ်တာတော့ပါတို့ယောဂီတို့တို့နဲ့ပြောရင်တော့ပြီးပဲထင်တယ်ဟုတ်ကလားထိပြီးဒါတစ်ခုပဲဟုတ်ကလားအဲ့ဒီပြီးဆိုတာလေးဟာဟိုအပြင်ရုပ်နဲ့တိုက်ခိုက်တဲ့အချိန်မှပေါ်လာတော့ ဖြစ်လာတာတင်လေဟဲ့သူ့ကြည့်တယ်ဖြစ်သလားမဖြစ်ဘူးညာအဲကိုယ့်ဘက်တစ်ပယ်ထဲဟောမဖြစ်ဘူးညာဟင်အဲ့တော့ဖြူပြီးဒါလေးတစ်ခုတည်းပါအဲဒီနှစ်ခုကနေပြီးခန္ဓာ၅ပါးလို့ပြောနေတာပါဟုတ်ကဲ့အဲ့တော့ကာယရဏကလည်းသူဒီဘက်ကလည်းမျက်စိခဲ့ကိုယ်ဘက်ကလည်းအဖင်းဒါရုပ်တွေပဲတင်လေဟဲ့အဲ့တော့အာယရဏ7ပါးကွာယောဂီတို့ထိပတ်ကိုပြောနေတာဟင်အဲ့တော့တိတော်ပါဘူးထင်တယ်ဟဲ့ထိပတ်တစ်ခုတည်းပြောနေတာလား ဟိမျက်စိနာနာရှားကိုဟုတ်ပါ့ဟိအဲ့ဒါကိုအထိခံနေတယ်လေအဲတစ်ဖက်ကအဖင်းအပန်းဒါကထိလာထိထိကြိုက်တာတွေတယ်ဟိအဲထိတစ်ခုတည်းပဲအဲယောဂီတို့ရှုွက်တယ်နဲ့ပြောရင်တော့လေနဲ့နာပြပြပေါ့လေဟိနာပြပြပြီးအထိခံတယ်လေဟိဟိကိုဘက်ကလေပြီးလာထိတယ်တိုက်ခိုက်ဘူးတယ်လေဟိဟိဖုတပါဝါရောဟုတ်ကလားလာတွေ့တဲ့ထိဟာဟုတ်ကလားအဲ့ခါကျမှအဲလေရုပ်နဲ့နာပြရုပ်နဲ့တိုက်ခိုက်မှ သိဒါပေါ်လာတယ်ဟိဒါဟိုအာယရဏကွာတို့ဒီထိသွားတဲ့တခုတည်းကနေကိုင်းပြောနာဗျာပါတဲ့ကလို့ထင်မလားဗျာတဲ့ယောဂီတို့တဲ့ပါတာပါရှိပြီးသားပါလက်ထက်ပြီးပြီးသားတွေပါဟိုပြီးပြီးသားပြန်ပြီးခွဲပြလာတယ်ဟဲ့ဟိထိသွားထိသွားတွေပြီးသွားတွေဒီထုတ်ကလေးဖြီပြောနေတာပါဗျာတခြားမဟုတ်ပါဘူးပါတဲ့ကဟာလည်းမဟုတ်ပါဘူးဟိ ဟေးအဲ့ဒီကနေပြီးယုံနှစ်ခုထိအတိတစ်ချက်ပေါ်တယ်နော်ယင်တိဟုတ်ကလားဒီနေရာမှာအဲဒီဘဲယုတ်ဟိုဘဲယုတ်ဟုတ်ကလားဒီအစေယုတ်နဲ့မျက်စိယုတ်ထင်တယ်နှစ်ခုထိအခါမှာတိဟုတ်ကလားလားဟေးအခါကျဟိုတိဆိုတာလေအခါကျမှပေါ်တော့တာထင်တယ်အကြောင်းအကြောင်းချင်းတိုက်ခိုက်မှတိဆိုတဲ့ဟောအကျိုးလေးတစ်ခုပေါ်လာတာဟေးအဲ့တော့မြင်တိလို့ကြတော့လေဒီလိုပဲကြားတိနာမ်တိစာတိ ထိပိတွေးပိဟုတ်ကလားဟင်အပိ6မျိုးထင်တယ်ဘာဖြစ်လို့တော့ဒီမှာလဲအဲအပြင်6ပါအတွင်း6ပါအဲဟိုအိမ်တော်သူကအိမ်တော်သူကလည်း6အုပ်စုမျိုးထင်တယ်6တွဲမျိုးထင်တယ်6အိမ်တော်မျိုးထင်တယ်6အိမ်တော်မျိုးအဲလင်မယားနှစ်ယောက်သားတစ်ယောက်ကြနေတော့မွေးတဲ့ကလေးရောဘယ်လောက်တော့6ယောက်ပဲအဲ့တော့တိသွားလေးတခုတည်းကပြောတာပဲဒါလေဟုတ်ကလားအဲ့တော့အဲ့ဒီ6 ကိုယ့်ရဲ့အသိမှာဘယ်အသိပဲဖြစ်ဖြစ်နာခဏလေးပါပါပြီးသားတင်လိုက်အဲမြင်သိမှလည်းအဲ့ဒီသိသွားလေးထဲမှာပဲခံစားသိမှတ်သားသိကြောင်းညာဆိုင်သိသုံးဖြာသိဒူပဲကြားသိပဲဒီတိုင်းတင်လိုက်ဟဲ့နာသိမှာကောအဲဝတ္ထုချူတိချင်းတိလေးကောဟဲ့အဖြစ်ဒီမှာကောဟဲ့ကြံသိမှာကောဟဲ့ဒီတိုင်းပဲဟုတ်ကလားဗျာဟင်အဲ့ဒါဟိုတို့ဒီဟိုအတွင်း6ပါအပြင်6ပါ ဟင်အဲအတွင်းပြင်တိုက်ခိုက်တော့ပေါ်လာတဲ့အပိ6မျိုးထင်တယ်ဟဲ့ဒါဟာသူ့သဘောသူဆောင်သူ့တတ္တိသူပြနေတဲ့အတွက်ဒါလို့သုံးရရဟုတ်ကလားအဲ့ဒါလေးတို့မနေကတော့ယင်တိကနေပြီးတော့ဖွဲ့ပြတယ်ထင်နော်အဲယင်တိဟုတ်ကလားဒီမှာတို့အဲမျက်စိဆိုတဲ့ကြည်ဓာတ်ထင်နော်အဲ့ဒီမျက်စိဆိုတဲ့ကြည်ဓာတ်ဟိုဘက်ကလည်းအဆင်းဓာတ်ထင်တယ်ဟဲ့အဲမျက်စိတို့မျက်စိဘက်ကလည်းကောင်းတယ်ဟုတ်အဆင်းကတော့ကောင်းတယ် အလင်းရောင်မပါပဲရတာမှန်နဲ့မြင်မလားမျက်စိလည်းကောင်းတယ်အဆင်းကိုလည်းကောင်းတွေ့တော့မှောင်နေနေမယ်ဘယ်လိုလို့အဲ့တော့တို့အလင်းရောင်လည်းရှိဦးမှထင်တယ်အဲ့တော့အလင်းရောင်လည်းရှိတယ်ဟောမျက်စိလည်းကောင်းတယ်ဘုဘကအဆင်းကလည်းလာပြနေတယ်တိုက်ခိုက်နေတယ်အလင်းရောင်လည်းရှိတယ်အာယုံမပြုတ်မဖင်ခြင်းရောတခါတလေများတို့တခုများဒုက္ခရောက်လို့ ဟင်စိတ်တခုတည်းဖြစ်နေတဲ့အချိန်မှာကိုယ့်ရှိနှုတ်ကြီးဖြတ်သွားတာတောင်သိဘူးလားဟင်အဲ့တော့ဆင်ញင်စိတ်ထွားလည်းရှိရမှာတယ်ဟဲ့ဟင်အဲ့ဒီလေးခုပေါင်းဆုံးမှမြင်မှုတစ်ခုဖြစ်တယ်မြင်သိဖို့လေမြင်ပြီးတစ်ခုဖြစ်ပြီးတို့ထင်တယ်အဲ့တော့မြင်ဆိုတဲ့ထဲမှာရုပ်ခန္ဓာထင်တယ်ဟဲ့သိဆိုတဲ့ထဲမှာနာမ်ခန္ဓာ၅ပါးထင်တယ်ဟဲ့ဟုတ်ကလားဗျဟင်နာမ်ခန္ဓာ၅ပါးတိုင်းခန္ဓာ၅ပါးပါဠိသားထင်တယ်ဟဲ့မျက်စိမှာလေဟင် အဲ့တော့တို့ဒီမှာဟိုဒုဘကမျက်စိဟိုဟိုဘက်ကအဲ့တော့ဒါပါတော့အာယရဏလားသူ့ကြောင့်လဲဆိုအဲ့တော့သူ့ကြည့်တယ်ရလားအတွင်းမှာမနာယရဏဆိုဆင်ရင်မှုကမနာယရဏလားတဲ့လေအဲ့ဒီသဘောလေးကိုလေအဆင်းရဲ့သဘောလေးကိုဖမ်းပြီးဆင်ရင်လားဟုတ်ကလားဗျာအဲ့တော့အတွင်းကဟောဟိုဒီအဆင်းလေးကိုလှမ်းပြီးဖမ်းဟိုတို့ခံစားဖို့မနှောဆိုတဲ့အချီတတ်တယ်ဟဲ့ပြီးတော့ဆင်ញင်စိတ်ထင်ဟိုဆင်ញင်မှုထင်တယ်ဟဲ့ ဟုတ်ကလားဟောသဘောတင်တယ်ဟိအဲသဘောသဘောသဘောဟိုဒီအသင်းလေးရဲ့သဘောကမနှောလာပြီးတိုက်ခိုက်တာတင်တယ်ဟိဒီလိုဆိုအာရဏဘယ်နှခုရှိမလဲအပြင်ကဘယ်လောက်တော့မျက်စိနဲ့အသင်းအတွင်းမှာမနှောငါမို့လို့လဲမောလာပြီဟေးအာအာတော့ငိုတော့မနှောဟေးငါအပြင်ကမျက်စိနဲ့အသင်းမရှိတာကို ဘယ်တစ်ခုလုံးပြင်ကအကြောင်းကအတွင်းကတော့မနှောနဲ့သဘောရှိတကော6ခုမဟုတ်ဘူးလားဘယ်တော့မှဟုတ်သွားတာတော့ခုမဟုတ်တော့ဘူးဆိုတော့အဲ့တော့အကြောင်းကမှဘလောက်တော့ဟိမောလိုက်တာမောပါပြီဗျာပြောပြီးမှမေးတာကို မေးပြီးထပ်ပြောအောင်ပါတယ်ဗျာဟင်ဒီဘက်ကမျက်စိနဲ့ဆင်းဒီမျက်စိဆိုတဲ့ခန္ဓာ၅ပါးတွေကိုခွဲပြောနေတာလေ ဟိုအာယနာ15ပါးကအကုန်လုံးကိုအုပ်စုကြီးအကုန်လုံး6အိမ်အောင်စုကိုပြောတာဓာတ်ဖြစ်ပါတော့လဲ6အိမ်အောင်စုကိုပြောတာခုဒီကမျက်စိလေးတစ်ခုတည်းပြောတာလေဒီမှာမျက်စိနဲ့အရင်တိုက်ခိုက်တယ်ထိခင်တယ်ဟိအော်ထိဆိုတော့ရုပ်ခန္ဓာမဟုတ်လားဟဲ့အဲ့တော့တို့ဟိုထိမှုပေါ်တော့သိခင်တယ်ဟိသိမှခံစားပြီးမှတ်သားပြီးကြောင်ရဆိုင်ပြီးဖုံးဖြာပြီးဟုတ်ကလားဟဲ့နံခန္ဓာလေးပါထင်တယ်ဟိဒါရင်မြင်ပြီးမှဟိုခန္ဓာဘယ်လောက်ရှိသလဲ ၅ပါး၅ပါးဟုတ်ကလားမလုံးကြအောင်6ပါး၅ပါးဟုတ်ကလားခဏ၅ပါးပဲရှိတာဘုရားဟောနတ်တူကြမှာတပါးတိုးမနေကြတော့ဟုတ်ဟေး၅ပါးဟုတ်ကလားဗျာအဲ့တော့ဒီဟို၅ပါးဖြစ်ဖို့ရာအတွက်ဒီဘက်ကမျက်စိဟိုဘက်ကအသင်းပြီးတော့ဂျာဂျာကံကအလင်းရောင်တင်တယ်ဟဲ့ဒါပြီးအတွင်းကခင်ရင်စိတ်ဟုတ်ကလားဟဲ့လေးခုပေါင်းမှဖြစ်တာဟုတ်လားဟေးလေးခုပေါင်းမှလေးခုပေါင်းမှဖြစ်တယ်ဆိုတော့ဒီဘက်ကအပြင်ကနေကြည့်လိုက်ရင် မျက်စိနဲ့ဆင်းအကြောင်းလားနှစ်ခုတင်တယ်အတွင်းမှာမနှောနဲ့သဘောအကြောင်းလားမလောက်တော့နှစ်ခုနှစ်ခုဟုတ်ကလားဒီမနှောနဲ့သဘောကမျက်စိမှာလာတိုက်ခိုက်ပြီးသူမြင်အောင်မြင်သိပေါ်လာရင်အဲ့ဒီဟာရဟာကိုလက်ခံပြီးသူကအတွင်းကနေပြီးလှမ်းပြီးဆုံးဖြတ်ပေးနေတာသူတို့ကပဲဆုံးဖြတ်ပေးမှာဟုတ်ကလားဟဲ့ဒီလိုဆိုအာရဏဘလောက်တော့အေးဟုတ်တယ်ခန္ဓာ၅ပါးအာရဏ၅ပါးအဲမှတ်ချက်ယူယူယူလို့ဖြာ ဘာပါလဲနောနဲ့သဘောလေးအတွင်းမှာဟုတ်ကလားအစီနဲ့အစီနှစ်ခုရှိတာဒီမှာလည်းအတွင်းမှာလည်းမနှောနဲ့သဘောဟင်ဒီကမနှောအစီပါကလေးဟိုကဟိုအဖင်းကနေလှမ်းပြီးတော့တရင်ပို့လိုက်တဲ့အတိုင်းမနှောပြင်မှာလာပြီးတော့အကြောင်းပါနေတာဒီသဘောမဟုတ်ဘူးလားအဖင်းရဲ့ဒီနေဟန်လေးလေအဲ့တော့အတွင်းကနှစ်ခုအပြင်ကနှစ်ခုပဲ ဘလောက်တော့အေးအတွင်းတစ်ခုပြင်တစ်ခုဆိုရင်တော့တဲ့ကံကောင်းပါရဲ့ဟေးဟုတ်ပြာဟေးဟုတ်ကလားဗျာလေးခုဒါကိုမြင်မှုဆိုတာဒီမှာအာရဏခွဲပြာခန္ဓာအာရဏရှိသွားပြီတင်တယ်ဒါကြတော့ဟိုကလည်းမျက်စိနဲ့အစင်းတိုက်ခိုက်တော့တိပေါ်လာတယ်တင်တယ်ဒါရင်အပြင်ကဘလောက်ဖြစ်ပါတော့သုံးပါအတွင်းကတော့မနှောတဲ့သဘောဟာလို့တော့ဟိုဘာတိအတွင်းမှာလည်းဟုတ်ကလားဟိ သူ့ကြတော့ဟာလာကြံသိထင်တယ်ဟိဟိုဆင်းလေးကိုလှမ်းပြီးကြံပြီးတော့သိရတာလေသူ့ကိုသာလို့မနှောဝิญဉ်လို့သုံးပါပေါ့ဒါအတွင်းကဘယ်လောက်တော့ဒါအပြင်သုံးပါအတွင်းသုံးပါဒါပဲလေအဲ့တော့အာယတနာ၄ပါးရှိတယ်ဒီဟိုကြည့်လိုက်တဲ့နေရာလေးမှာဒီခန္ဓာ၅ပါးရှိတယ်အာယတနာ၄ပါးရှိတယ်ဒါဘယ်လောက်တော့6ပါးရှိတယ်ဟုတ်ကလားဗျာဒီသစ္စာဖွဲ့တဲ့ကာလကြတော့ဥပကအဲမျက်စိအကြည်တရှိသလောက် ဒီဘက်ကအဖင်းကတိုက်ခိုက်တာထင်တယ်ဟဲ့တိုက်ခိုက်တော့သူ့ကြီးတလားအလင်းရောင်နဲ့ပြီးတိုက်ခိုက်တာထင်တယ်ဟဲ့အလင်းရောင်နဲ့ပြီးတိုက်ခိုက်တာဟုတ်ကလားတခါတည်းတို့ဟိုကြောက်ဖိန်တို့ကြီးဘလောက်မာနေနေတံပြတ်လွှတ်နဲ့တပြတ်ပြတ်ထိုးဖွာပြီးလုံနေသလိုပြက်ပြီးအောင်လေဟုတ်ကလားဗျာဟေးတခါတည်းအဖင်ရုပ်တီးရူပဒနာကြိုက်တဲ့ပုဂ္ဂိုလ်ရူပဒနာကြည့်လိုက်တာ တို့ဥမာမဲ့တို့အိမ်အောင်ပဲနဲ့ပြောလို့ရှိရင်အဲလင်္ကာလည်းမရကိုချစ်ပုံလုံးလို့ဟုတ်လားဟိမျက်စိအောက်ကတော့မခံနိုင်ဘူးမရကလည်းလင်ကိုချစ်လွန်လုံးလို့ဟိမျက်စိအောက်ကတော့မခံနိုင်ဘူးကြည့်လိုက်ကြတာတရက်လည်းမဟုတ်တနှစ်လည်းမဟုတ်ကြာတော့မျက်စိတွေမွဲလာအဲ့တော့မျက်မှန်တက်ကြည့်ကြတာလင်္ကာလည်းမျက်မှန်ကြီးနဲ့မရကလည်းမျက်မှန်ကြီးနဲ့မျက်မှန်တက်ကြည့်ကြတာဟိဒါလည်းတော့မျက်မှန်ကလည်းဟိုဘာသာတက်မှာပဲထင်တယ်ဟဲ့ ဘာဆိုမျက်စိကအတိုက်ခံရတော့ပျက်စီးနေပြီဥစ္စာဟိုကလင်းရောင်ကလည်းပေးထားတယ်တို့ဘာလားမီးကြီးနဲ့ထိုးပြီးတော့ဟုတ်ကလားတိုက်ခိုက်ပျက်စီးနေတယ်လို့ထင်တယ်အမောင်နဲ့တိုက်ခိုက်လို့မှမရတာဟင်မီးနဲ့ထိုးပြီးတိုက်ခိုက်ပျက်စီးနေတာအဲတော့မြန်မာကလည်းအဲဒီဂရီတက်တော့မှထင်တယ်ဟဲ့ဟင်တရားပြ200ပြ700ပြ1000ပြနဲ့တဲ့တယ်ဒေါ်တော့တကားတဲ့မျက်စိတွေကိုအဲနှစ်ဖက်လုံးကိုအလင်းမရတော့ဘူးဟုတ်ဗျာမရတော့ဘူး အဲခါကျတော့လည်းလက်နဲ့ဆန်းပြီးကြည်ဦးမှထင်တယ်ဟုတ်မျက်စိမပါကြတော့လက်နဲ့ဆန်းကြည့်ပါဓာတူလေးတို့နဲ့လုံးပါတယ်ဟုတ်ဗျာအဲ့တော့မျက်စိကြီးဒီလောက်ထိဖြည့်ဆည်းနေတယ်ဆိုရင်တော့ဒါဒုက္ခသစ္စာပဲဖြစ်ရတယ်ကိုကြိုက်တာကြည့်နေရတာဗျဘာလို့ဟောဗျာခင်ဗျမနေကတော့ဘယ်လိုတို့ကိုကြိုက်တာကြည့်ရတော့ဘယ်လိုတဲ့ဟင်ဒုက္ခတွေလား နောက်ဖျားဟောတာနည်းနည်းလူသွားသလားလို့ဟင်ဘာဖြစ်လို့တော့ဗျာဟာခမရကျွတ်တို့နတ်တလူမှာတော့ချမ်းသာတာလည်းရှိသေးလေကိုကြိုက်တာကြည့်ရချမ်းသာသဗျာဟင်မျက်စိပြည့်ချင်းပြက်သေးကိုကြိုက်တာကြည့်နေရတာဟုတ်ချမ်းသာသဗျာဟာတော့အာဘသူတို့မြောက်ဖို့ချမ်းကြီးလားဟင်ခုအိမ်ပြန်มาတော့အရာကိုသူ့အတိုင်းလေးပြန်လုပ်ပေးပါလေနတ်တလူအရာလုပ်မပေးပါတော့ဟိုကြောင့် မမှန်ပြီးတော့မဆိုးလို့ဆိုပုတ်ကလာပြန်ဟေးဟေးအဲ့တော့ကောင်းတာကြည့်လဲဖြည့်စိတ်ခံရတာထင်တယ်ဆိုးတာကြည့်တော့ဟောမကောင်းမဆိုးလို့ဖြစ်တော့ဟောအေးဘသူဘယ်ဟာကြည့်ကြည့်ဖြည့်စိတ်ခံရတာဟုတ်ကလားဟေးဟေးအကုန်လုံးဖြည့်စိတ်ခံရတယ်ဟုတ်ကလားဒုက္ခဆိုတာပါဠိလိုပြောတာပါဗမာလိုကောင်းကောင်းလေးနဲ့တူဖြူတာအကြိုက်ပေးပြီးတူဖြူနေတာဟင် ကဲတော့ကိုကအကြိုက်ကြနေလို့သာပြက်နေတာမသိတာထင်တယ်ဟဲ့ဟင်ဟုတ်ကဲ့ဟဲ့အကြိုက်ကြနေလို့သာဒုက္ခဆိုတာတော့မကောင်းတဲ့ဖြင့်တူးဖြူတာလေဟုတ်ကဲ့ဟင်အဲသူလည်းမကောင်းတဲ့ဖြင့်တူးဖြူတာတော့အမုန်းပေးပြီးဟိုရန်လုတ်ပြီးဖြစ်စီတာမို့သူ့တော့လူတိုင်းသိသဘောဗျဟင်ဒုက္ခဖြစ်တဲ့ဒုက္ခကြဘသူသိမလို့များဟင်တခါဥပိ္ခာဆိုတာကြတော့မတိမတာလေးနဲ့ဖြစ်စီဟင်သိကိုမသိလိုက်ဘူး ဘယ်လိုပြည့်စည်ပါလဲအိပ်ပျော်နေလို့ပြည့်စည်နေတာသိလားအရှိသေးအဲ့ဒီမှာပဲပြည့်စည်မှုကတော့ဟင်တို့ဘဝရလာတဲ့စဘဝရကြတဲ့ကတင်ကြိုင်ကုန်ရောက်ဖျောင်းနိုင်ကြီးမိထွန်းထားတယ်လို့နေမှာဖျောင်းနိုင်ကြီးမိထွန်းထားတယ်ဘယ်ချိန်ရတော့ဟင်ကုန်းမရထားဘယ်ချိန်ညကိုဖျောင်းနိုင်မပြတ်ထားရှိလဲဟင်ဟိုကမိအရှုပ်တော့ပြဖျောင်းရကုန်ခံမိစာပြည့်အကုန်ဟုတ်ကလားဗျာဟင် အဲ့ဒီတိုင်းပဲတို့ဘဝလည်းပฏิတန်နေကစားပြီးခုချိန်ထိအဲအိတ်တော်ဟောသက်သာလားအဲခုကြိုက်တာလေးခံစားနေရတော့ဟောဟုတ်ကလားဗျဘယ်ချိန်သက်သာတော့အဲမပြတ်တဲ့ချိန်ရှိသေးလို့လားခရောင်းတိုင်ကြီးမီးရှို့ထားတာနဲ့ပန်းထူဟုတ်ကလားကုံမရမှာဟင်အဲ့တော့ဥပိ္ပခာဆိုဟိုကိုမသိလိုက်ဖ ೇನೆ ဖြည့်သိခံရတာလေဟင်အများကြီးထင်ဟဲ့အဲ့တော့ဒီမှာလဲဥဥပိ္ပခာဆိုတာ မတိမတာလေးနဲ့ကတူးဖြူနေတယ်ဆိုတော့တူးဖြူတယ်ဆိုတဲ့ပျက်စီးမှာပေါ့ဗျတူးဖြူပါတယ်လို့ပြောထားတာဟုတ်ခလားဟေးဟေးအဲ့တော့သူဟိုကိုကြိုက်တာကြည်ရလဲဖြက်စီးသွားတာပဲထင်တယ်အဲမုံနာကြီးကြည်လဲဖြက်စီးသွားတာထင်တယ်ဟုတ်ခလားအင်းမတိမတာလေးနဲ့ဟောအေးဖြက်စီးသွားတာကြီးတယ်ဖြက်စီးမှာကြီးတယ်ဟုတ်ခလားအဲ့တော့တို့ဒီ မြင်မှုတစ်ခုမှာဘယ်တစ္ဆာရမှထင်မလို့ဟုတ်ပါမလားဟင်ဟုတ်ဗျာနတ်တလူဘာသာနဲ့ပြောနေဗျာရွာဘာသာနဲ့ပြောသမ်းဗျာရွာတဲ့ဘာသာနဲ့ပြောသမ်းခင်ဗျားတို့ဟင်ဟုတ်ပါတယ်ဗျာဟင်တောင်တစ္ဆာ၄ပါးရှိဆိုတာဘုရားရှင်နည်းနည်းဟိုခြံဟောထားတာဒီမှာဟင်ငါးပါးဖြစ်တဲ့နဲ့ထင်ကြွားလိုက်ကြတော့ဒုက္ခဗျာချမ်းသာတယ်ဒုက္ခမဖြစ်နိုင်ဘူး ဟာလို့ဟာလောက်ကြောမပြခမညာဟင်တို့ကတော့အနှုတ်ရင်လိုက်လို့သစ္စာ၅ပါးထားကျင်တာပဲလေဟင်ဘာဖြစ်လို့တို့အာမရှိပဲနဲ့ဘာလို့ခမညာကြွားလေးကြတော့ချမ်းသာတော့မြဒုက္ကရောမဲ့ခမညာဟင်တို့ကတော့သစ္စာ၅ပါးထားကျင်တာပဲအာဟင်ဟင်တို့မို့၄ပါးထားရမယ်ဆိုရင်လည်း တို့ဟာလားဟဲ့ဒုက္ခနေရာကိုဒုက္ခသာထိုးလို့ဟုတ်ပါရတယ်ခင်ဗျာကိုကမှတ်ချက်ကလေးလေးပေါ့မှတ်ချက်မခံရင်တော့ခါမတာဟုတ်ဟုတ်ဟဲ့မှတ်ချက်ကလေးရေးထားပေါ့ဒုက္ခကိုတော့ဟုတ်ဗျာဒီသစ္စာလဲလိုက်ကြဘူးလားမလဲဘာဖြစ်လို့တော့ဗျာမဖြစ်နိုင်တာမဖြစ်နိုင်တာဖြစ်နိုင်လို့ဖြစ်နေကြပြီဟိုသာရွာထဲမှာဟင်ဟင် အဲ့တော့ဒုက္ခသစ္စာဒါအဓိကပဲအဲ့တော့ဒီဒုက္ခဘာကြောင့်ပြောလဲကြည့်ချင်လို့ဆိုတာသမုဒိယပါတယ်ဗျာတို့မှာဟုတ်ကလားဗျာဟဲ့ကြည့်ချင်လို့ဖြစ်တာမကြည့်ချင်လို့မျက်စိမိတ်တာဘာဖြစ်မှာလဲတော့ဟုတ်ကလားဒီလိုဆိုသမုဒိယဟောသူ့မှာပါတယ်ထင်ကြလူရင်းကတော့ဒုက္ခပါပဲသူ့တော့သမုဒိယလည်းပါတယ်ထင်တယ်ဟဲ့အမေဖြစ်တာရှိရင်ချုပ်တာလည်းရှိရမှာပေါ့ဗျာ အင်းသူ့ကောမျက်စိကနေမြင်သိမှုကိုပွားရင်းကဟောမက္ခဝင်လိုက်ရင်ဒီဒုက္ခနေရာကိုဟိုဒုက္ခချုပ်ငြိမ်းရင်និရောဓဖြစ်တာမဟုတ်လားအဲ့တော့ဟိုကမြင်တာအဲမြင်ပြီးလေးပေါ်လာတဲ့ဒီနေရာကြိုက်စိတ်ကလေးနဲ့ကြည့်နေမဲ့အစားပွားစိတ်ကလေးနဲ့ကြည့်လိုက်လို့ရှိရင်ဟုတ်ကလားတမှုရိယနေရာကိုမကဝင်လိုက်လို့ရှိရင်ဒုက္ခနေရာនិရောဓမဝင်နိုင်ဘူးလားဟုတ်ကလားတမှုရိယနေရာကိုမကအစားထိုးဝင်လိုက်ရင်လေဟင်ဒီလိုဆိုဒုက္ခနေရာនិရောဓမဝင်နိုင်ဘူးလားဒုက္ခချုပ်ငြိမ်းပြီး ကျင့်ပြီးပြင်နေတော့တာမဟုတ်ဘူးလားတိုင်းဒီမြင်ပြီးမှသစ္စာတို့၄ပါးလုံးဝမရှိနိုင်ဘူးလားရှိပါရဲ့ဗျာဟင်ထင်ပေါ်တာတော့ဒုက္ခတစ်ခုပဲထင်ပေါ်တယ်သို့တော့သူ့လိုက်တယ်ဘာကြောင့်လို့ဆိုကြည့်ကြလို့ဆိုပေါ်လိမ့်မယ်သမုဒိယရှိသေးဟုတ်ကလားအဲ့တော့ဒီသစ္စာနှစ်ပါးရှိနေလို့ရှိရင်သူ့ကိုတို့ခုနဆိုတဲ့ဟိုကြည့်ကျင်တဲ့စိတ်ကလေးပျောက်ပြက်သွားအောင်ပေါ့ဟုတ်ကလားမကဝင်လိုက်ရင်ဟုတ်ကလားသူ့ရဲ့ဒီဟိုမျက်စိကိုအဖင်ယုတ်က မီးကြီးနဲ့ထိုးပြီးတော့တိုက်ခိုက်ဖြက်ဖြီးနေတာကို မြင်သွားရင်ကြောက်တရားကောင်းတာလည်းမြင်လာလိမ့်မယ်ထင်တယ်ဟင်ဟင်ကြောက်စရာကောင်းတာမြင်လာရင်ဘယ်လိုဘယ်လိုနေမလို့ဟိအဲမလို့ကျင်တော့ဘူးအဲဒီခါကျရင် မက်ကဝင်လို့မက်ကအာကောင်းသွားရင်သမုဒိယချုပ်ငိမ့်တာနဲ့ဒုက္ခရောချုပ်ငိမ့်မှာတင်လေဒီလိုဆိုရင်မက်ကအာကောင်းတာနဲ့និရောဓဟောသက်တိုက်ပွားလာမှာပဲမဟုတ်လားပွားလာတော့မှာက၄ပါးရှိတယ်ဗျာ သစ္စာလေးပါးလုံးစုံပါဗျာမြင်သိမှုလေးမှာဒါယောဂီတို့ကြည်တော့ကြည်ဘူးကြတယ်ထင်တယ်ကြည်ဘူးဟုတ်ကြည်ဘူးတော့ခင်ဟုတ်ကလားကြည်ဘူးလို့ရှိရင်ဒီခန္ဓာရောအာယရဏရောဓာရောသစ္စာရောအဲ့ဒီကြည်တဲ့ထဲမှာပါနေတယ်လေဟုတ်ကလားပါနေတာပဲကြည်ပြီးရင်သိဖို့လိုအပ်ပါဗျာဟုတ်ကလားဗျာအဲတို့ဒီတိုင်းပဲဟိုအတန်ကပြောရင်ဟောဗျာဟင်အဲတို့ဘက်ကနားထင်တယ်ဟဲ့ ဘုဗ္ဗတအတန်တင်နေဟိအဲ့တော့သူတို့နှစ်ခုကြားထဲမှာအောင်တွေကတော့ဒါတော့ဟိအာကာသဆိုတဲ့ဟင်းလင်းပြင်မှာလေလုံးနေတဲ့နေရာပွားပြောလို့တောင်းဟိဟင်းလင်းပြင်ရှိနေမှအတန်ကရတာဟုတ်ပဲဟုတ်ကလားအဲ့တော့အာကာသဆိုတဲ့ဟင်းလင်းပြင်လည်းသူရှိရသေးတယ်အဲဟင်းလင်းပြင်ဘယ်လောက်ရှိနေဆင်ញင်မှုလည်းဘာမှမထင်ဗျအဲသူလည်းဒီတိုင်းသွားမှာပဲအဲ့မှာကြားသိပေါ်တယ်ထင်တယ်ဟိသူ့မှာကကြားသိကြားဟုတ်ကလားဘုရားကသိဒီလိုကြည့်တဲ့ခန္ဓာငါးပါးတော့ ပါဗလားအာရဏဟောဘယ်နှပါတော့နောက်ကပါတယ်အာရဏဘယ်လောက်တော့ဓာတ်ကောတစ္ဆာကောဒါပဲကြားမှုတယ်တားဘယ်နေရာဖြစ်ဖြစ်လေဟင်နာနာဟိုနာနာကြတော့ဒုဘကနှောင်းထင်တယ်ဟိအဲဟိုဘက်ကနန့်ထင်တယ်ဟိအဲဒီနန့်နဲ့နှောင်းကြမှာအောင်တွေကတော့နေပဲလေ သူလည်းလေပဲဟင်အဲ့တော့လေကလည်းအောင်တယ်ပေးနေတယ်သို့တော့ဟိုကဆင်ရင်မှုမပါမရရနိုင်မှာမလားအဲဆင်ရင်မှရတာအဲ့တော့သူလည်းအကြောင်းက၄ခုပဲထင်တယ်ဟိဟင်၄ခုထင်တာအဲဒီ၄ခုနဲ့အကြောင်းခံဖန်ဖန်ဖန်တီးလိုက်မှနန်သိထင်တယ်ဟိအဲ့ဒါနန်ဆိုတဲ့ကဟိုရုပ်ရုပ်ချင်းတိုက်ခိုက်ပြီးထင်တယ်ရုပ်ခန္ဓာပေါ်လာပြီးထင်တယ်အဲ့တော့တိဆိုတဲ့ကနန်ခန္ဓာ၄ပါးထင်တယ်ဒီလိုဆိုအာရဏဘယ်လောက်ရှိမလို့၄ပါး ဟာလို့ပြောဟင်ဟင်ဟိုအပြင်ကနှိမ့်နှိမ့်နှိမ့်ကြည့်ရတော့မှာလေအဲ့တော့အပြင်နှိမ့်မှာအတွင်းကဟိုတောင်ယူရတာကနှိမ့်နှိမ့်ဖက်လာမှာပဲပေါ့မနှောတဲ့သဘောပဲလေဟင်အဲ့မှာအပြင်ကနှိမ့်ကလည်းယုံနှစ်ခုတိုက်ခိုင်းမှအတိတစ်ခုပေါ့ဟင်အတွင်းကလည်းဟိုယုံနှစ်ခုတိုက်ခိုင်းမှအတိတစ်ခုပေါ့ဒါမှမဟုတ်ဓာတ်ကြတော့6ပါး6ပါးဖြစ်သွားမှာပေါ့ဟင်အိမ်အောင်နှစ်တွဲဆိုတော့သားသမီးနှစ်ယောက်ရလာမှာပေါ့ ဟုတ်ကလားအိမ်တော်နဲ့တွဲဆိုတော့၄ယောက်မဟုတ်ဘူးလားအဲ့တော့သားသမီး၂ယောက်နဲ့ဆိုတော့ပေါင်း6ယောက်ဒါကြတော့ဟင်သစ္စာကြတော့ကောရှိတာပဲတို့တော့မူရင်းကဘယ်သူတော့ဟိဒုက္ခပဲထင်တယ်ဟုတ်ကလားနာကောသစ္စာမူရင်းကတော့ဒုက္ခပဲအဲလက်ရှိပေါ်နေတာလေဟင်နာမှာလည်းဒီလိုနာလေတာတို့နာပင်တာတို့ဒီတိုက်ထင်တယ်ဟိအတိုက်ခံပါများလို့နှာခေါင်းမှာလည်းဒီတိုက်မယ်ဟုတ်ကလားတို့တော့မျက်စိနဲ့နာကတသက်လုံးလုံးလောက်ရတဲ့အတွက်သူတို့အလုံးလောက်အောင်ဆုံးမှု ချစ်စရာရှိမျက်စိနဲ့နာအများဆုံးဖြစ်ပါတယ်နှာခေါင်းကတစ်ခါတရာမှကြာကတစ်ခါတရာမှမို့သူတို့ကတော့ဟုတ်ကလားအဲနားမွဲတယ်လို့လည်းတစ်ခါမှကြားဘူးမင်းဟုတ်ဘူးနှာခေါင်းမွဲတယ်လို့တစ်ခါမှကြားဘူးထင်တယ်ကြားဘူးလားမင်းနှာခေါင်းကွယ်သွားတယ်ပေါ့မျက်စိကွယ်တာပါကြားဘူးလားသူတို့ကအလုံးနေတယ်ဟုတ်ကလားဟောလားဌာနလက်ကမရှိဘူးကြီးတွေလို့ဟုတ်သူတို့ကအလုံးနေဟင်ဟိုမျက်စိနဲ့နားကပါတဏီကုံအလုံးလောက်ရတာတယ်ဟဲ့ ဟေးရှားမှလည်းဒီတိုင်းပဲကွရှားကြတော့ဟင်းတို့တို့ဘက်ကရှားတယ်ဟဲ့ရှားကြည့်တတ်ဟုတ်ကလားဟိုအရသာရဲ့ပတ္တိကိုဖမ်းလို့ရတာဒီရှားကြည့်တတ်ကမှဖမ်းလို့ရတာကိုကွဟင်အဲ့တော့ရှားကြည့်တတ်တတ်ထားရတယ်ဟိုရတာရဲ့ကောင်းအဆိုးကိုခွဲဖို့ရလေအဲတစ်ဖက်ကရတာတယ်ဟဲ့သူ့ကြအောင်တွေကရေတတ်လို့ခေါ်တယ်ဆတွေးတယ်ဟင်ဟင်ဆတွေးကထုတ်ပြီးမှဟိုအချောက်ကလေးကသိုးသွားမှသူ့ဘက်ကကတိတတ္တိလေးတွေထွက်လာမှာဟုတ်ကွဟုတ်ကလား ဟင်သို့သွားမှာမဟုတ်လားဟင်အဲ့တော့ဒီတို့ဟိုဂတိဟိုတို့ပတောင်ကနေထွက်တာပေါ့တချို့ကလည်းပဆောင်လို့ခေါ်တယ်ပါဆောင်တချို့ကလည်းပတောင်လို့ခေါ်တယ်ပါတောင်နဲ့အဲကြိုက်တို့ပြောကြအဲ့ဒီကနေပြီးဒီဖရွေးလေးတွေကထွက်ရတာဗျဒီကြာပေါ်တင်းထားနဲ့အဲ့ဒီဖရွေးကနေဆုတ်ပေးရဟုတ်ကလားဆံကိုအမုံထောင်းမြင်တဲ့ကာလကျတော့ရေစိမ်ရသလိုနူးမှနတ်မှထင်တယ်အဲ့လိုလုပ်ရတာ ဟုတ်ကလားဗျာဟင်အဲဒီမှာတို့ရည်တတ်တယ်ဟိဟင်ဟင်ဒီဘက်ကရှားအဲဟိုဘက်ကအရာသာဂျားကအောင်တွေကရှားတယ်လေသူလဲဆင်ကျင်မှထင်တယ်ဗျာအိပ်ပျော်နေလို့ရှားပေါ်တင်ထားမယ်ဗျာဆင်ကျင်မှုမရှိရနိုင်ဘူးဆင်ကျင်မှုရှိမှမန်ခန္ဓာဘဝမှာဟုတ်ရုပ်ခန္ဓာတော့ရှိပြီးသားဟုတ်ဟုတ်ကလားဆင်ကျင်ဆိုတို့ဒီလေးခုပေါင်းစုံတဲ့ခါလာကြမှာဟင်သူ့မှာလည်းခန္ဓာ လောက်တော့ဒီအာရဏဟောဓာတ်ကဟောသစ္စာကဟောဟုတ်ပါမလားဒီဒီမှာလဲဟိုရှားပြင်းကြီးကိုတခါတည်းဒီအကြည်ဓာတ်တွေကိုပြက်အောင်အင်းတို့အရသာကအတင်းချက်ပြီးနေတာဟုတ်ကလားအင်းတို့ဝါလို့ဟိုအတုံးဖတ်ကြီးကုံသွားတာလို့တိုင်းသိပါတယ်အတုံးဖတ်ကြီးကလည်းသူကခံစစ်တော်လုပ်သွားမှာပါပဲ ဟုတ်ကလားဟိုတိုင်းသမားနဲ့ပြောရင်တစ်ဖက်ကအဲဓာတ်နဲ့တိုင်းကွယ်နေဝင်လာရင်တစ်ဖက်ကလည်းဒုံနဲ့ခုခံမှာပြေးကြပါတယ်တိုက်ခိုက်တယ်ဆိုတဲ့ကဟုတ်ကလားဟိုတစ်ဖက်ကထိုးသိဖြစ်ရင်တစ်ဖက်ကခံစစ်ပါမှာရှိတယ်ပါပဲအဲတော့တို့တို့ကတို့ဝါလိုက်လို့ဖြက်စီးလိုက်လို့ကိုဘက်ကအစာပါကြီးပြတ်တာလူတိုင်းသိပါတယ်အစာဘက်ကဖြက်စီးသွားလို့ဒိုးရှာပြတ်တာသိလားဟုတ်ကလားဟဲ့ဟိဟိုတစ်ပင်ကြီးဓာတ်နဲ့ခုတ်ဟုတ်ကလား ဓာတ်နဲ့ခုတ်လို့တစ်ပင်လဲတာလူတိုင်းသိတယ်တစ်ပင်ကပြန်ခုတ်ထားခဲ့လို့ဓာတ်တုံးတာကြသိသလားသိပါပါဘုရားအေးရှာမှလည်းပြည့်စည်မှာပဲပေါ့ဟုတ်ကလားဟင်နောက်နောက်အတိတ်တွေထိုးပြန်ပြန်ထိုးပေးနေလို့ဒါဒီလောက်ကောင်းလာတာဟုတ်ကလားဟင်ဟုတ်ကလားဟိအဲ့တော့ရှာလည်းပြည့်စည်မှာပေါ့အဲ့တော့တို့စားတော့နေရတာဆိုလဲအဖြစ်စည်းခံပြီးစားနေရတာတယ်အပြက်ခံစားနေရတာ ဒုက္ခခံစားနေရတာတင်ဟဲ့ဟုတ်ကလားဟင်ဒုက္ခခံစားရတာလားစားတာကဒုက္ခခံစားတာလားဒုက္ခခံစားတာလားရှင်းနိုင်ပါ့မလားဟင်ဖြစ်နိုင်မဖြစ်နိုင်ဟာဟာလဲထွက်လာပါပြီဒီလက်တလဲဟာလဲဟင်ငါတော့ဒုက္ခပဲဟိခေါင်းဘယ်လောက်ဟိုရှင်ကောင်းနဲ့ကွာ ဟင်အဲ့ဒါမင်းတယောက်ပါဟောအဲဒီကောင်ဇီးကိုကျွေးစားအဲဒီကောင်တယောက်ဖြစ်တာကျန်တာတွေဒီလိုဖြစ်လားအဲ့မဖြစ်ဘူးကောင်းတယ်မဟုတ်လားခရင်းတွေ့တယ်မဟုတ်လားဟေးကောင်ဟိုဟိုကောင်နည်းနည်းဖောက်ပြန်ဟင်ကောင်သားဟင်ကောင်ကျွေးကောင်းတဲ့ဆွန်လေးရလည်းကောင်းဟင်လေးရလည်းကောင်းနေဗျာဟင်အလူရှင်တွေကလည်းတရားကလည်းကောင်းတယ်မွင်ပါဗျာဟေး ဟာလက်ကြီးပါဟဲ့မနာပဲဗျာကောင်းမလားဆိုးလားဟင်ကောင်းကျူကောင်းနဲ့စားနေရတာပါတယ်ပါတယ်ဗျာတဲတဲကွယ်ကွယ်ပြောဗျာကျွတ်တို့နာတော့ကောင်းတယ်ပဲကြားနေတယ်ဟာခမောက်တဲတဲကွယ်ကွယ်လည်းပြောဟင်အဲ့တော့တို့ဒီမှာလဲအပြည့်စခံစားနေရတယ် အဲ့တော့ဖြည့်သိခံစားရတယ်ဆိုတာတို့ဒုက္ခခံစားနေရတာပဲဟဲ့ဟုတ်ကလားဟဲ့ဟင်ဟိုကြည်ရတာလေအပြည့်သိခံဆိုတော့ဒုက္ခခံကြည်နေရတာထင်တယ်ဟဲ့နားထောင်ရတာလေဒုက္ခခံနားထောင်နေရတာနားရရှူရတာလေဒုက္ခခံပြီးစားရတာလေဒုက္ခခံပြီးဟုတ်ကလားဟဲ့ဟင်အဲ့တော့မူရင်းပြပါတော့ဒုက္ခပဲထင်တယ်အဲ့တော့ဒီဒုက္ခဘာကြောင့်ရတယ်လဲလို့မေးရင်စားခြင်းလို့ ဟုတ်ကလားလူဘဝရောက်တော့လူသားမထက်မဖြစ်နိုင်လို့ဒါပေါ်လာတယ်ထင်တယ်ဘာလို့လူသားမထက်မဖြစ်တောင်းဆိုသေမာဆိုလို့ကိုယ်ခန္ဓာကိုယ်ကိုနှမျောလို့ချစ်လို့ဒါပဲတင်ကြဟင်ဟုတ်ကလားဗျာအဲသမှုတရားလည်းပါလာပဲဒီလိုဆိုသူဒါဒုက္ခဖြစ်ကြောင်းမှသိရင်ဟုတ်ကလားဒီအဲလူကျင်မှုသာမှုပေါ့ဗျာဒီသမှုတရားဘောကိုမက်ကနဲ့ထပ်လိုက်ရင် အခုယောဂီတို့ဝါတယ်ဝါတယ်အမကသစ္စာတင်တယ်ဟင်အဲဒါလေးနဲ့ပွားလာရင်သူကနိရောဓမချုပ်နိုင်ဘူးလားဟင်ရှင်းနေတာပဲတို့ကို ကြတော့ဒီဘက်ကကိုတင်တယ်ဟိအဲလေးနဲ့တိုက်ရင်လေးပြီးတဲ့တစ်ဖက်ပဲဖုထပေါက်တူတဲ့အတွေ့ပဲဘာနဲ့မှမတိုက်ယောဂီတို့ကြမ်းကျင်နေတော့တိုက်ပါတယ်ဟုတ်ကလားအဲတစ်ဖက်ရှိတယ်အဲ့ဒီဒီဟိုတိုက်ခိုက်တဲ့နေရာမှာသူက ဒီတစ်ဖက်နဲ့တစ်ဖက်တိုက်တဲ့နေရာမြေတအားကောင်းမှဟိုပထဝီကြတော့သူ့ကိုကြတော့တိုက်ခိုက်မှုရှိတယ်လေဝတို့ကင်လိုက်တယ်သူ့ထဲမှာမြေတမပါတဲ့တော့ကင်လို့မရဘူးရေနဲ့တွေ့တော့တွေ့တယ်ဝင်းကင်လိုက်တော့မြေတနဲတဲ့အတွက်သူ့လည်းကင်လို့မရဘူးဟင်လေကင်ကြည့်ရေကင်ကြည့်ဟောရေကင်ကြည့်ဟုတ်ကလားလားအဲပါတော့ပါတယ်ရေထဲမှာလည်းမြေတနဲတယ်ထင်တယ်လေထဲမှာကမြေတနဲတယ် ဒါမှမဟုတ်ကင်လို့မရဘူးကင်လို့တွဲလို့ထိလို့ရတာဆိုရင်ညီဓာတ်အားကောင်းပါဟုတ်ကလားဗျာဟင်အဲ့တော့တို့ခုဘက်ကကာယနဲ့ဒီဘက်ကကာယကြားမှာအဲ့ဒီညီဓာတ်လက်ပါအောင်မယ်ထင်လားအစင်ရမှုပါမှာဟင်အဲ့ဒီလေးခုဆုံတဲ့ကာလကြမှာခုနပြောတဲ့ထိပိဒါပေါ်တာထင်တယ်ဟိထိပိဟုတ်ကလားစင်ရမှုပါမှာပြီးသွားတဲ့ပေါ်မှာထင်တယ်ဟိအဲ့တော့ထိပိ အဲဒီကာလထိပြီးမှလည်းထိတိဆိုနှစ်ခုပေါ်တာနဲ့ခန္ဓာဘယ်လောက်ရှိမလို့အာရဏကဓာကဟင်သစ္စာဟိုးကိုကြင်တာလေးဟင်ကိုကြိုက်တာလေးဖြည့်တွေ့ကြင်တွဲနေရတာဘာသစ္စာတော့ဘာဖြစ်လို့တော့တမူရိယာများလို့လုံးပြန်ပြီတမူရိယာများနေလို့တဲ့ဟင်ဟင်အဖြက်စီးခံရလို့ဟုတ်ကလား ဟိုတစ်ဖက်ကတိုက်ခိုက်ဖြစ်ပြီးနေတာပဲအဲလေယာရောယောဂီတို့တိုက်ခိုက်ဖြစ်ပြီးနေတာပဲတို့ကူဟုတ်ကလားရေနဲ့သွားပြီးဟိုပေါင်းဖက်လေရေကလည်းတို့တိုက်ခိုက်ဖြစ်ပြီးမှာပဲအဲအပြင်ထွက်လို့နေနဲ့တွေ့ရင်နော်အဲနေကလည်းဖြစ်ပြီးလုံးမှာပဲဘာနဲ့တွေ့လို့ယောဂီတို့ဖြစ်ပြီးလုံးမှာပဲဟုတ်ကလားလေနဲ့တွေ့လေနဲ့ဖြစ်ပြီးတဲ့တို့ကူအဲရေနဲ့တွေ့ရေကဖြစ်ပြီးတယ်အဲနေနဲ့တွေ့နေကဖြစ်ပြီးတယ်လူလူချင်းတွေ့လူလူချင်းကဖြစ်ပြီးခဏဖြစ်ပြီးနေတာပဲအဖြစ်ပြီးခံရတာပဲအဲတော့ဒီအတွေ့လေးကိုခံစားတဲ့နေရာလဲ တို့ကိုယ်တို့အပြက်ခံပြီးခံစားနေရတယ်ထင်လေအပြက်ပြီးခံပြီးခံစားနေရတယ်ထင်လေဒါမှမဟုတ်ဒုက္ခခံပြီးခံစားနေရတယ်ထင်လေဟုတ်ကလားဟင်အဲ့တော့သူလည်းဒုက္ခသစ္စာတဲ့ထဲအမှပေါ့တို့တော့ဘာဖြစ်လို့တော့ဒီအရာပါလေးအတွေ့လေးကိုတို့ตาနေလို့တမှုရဲ့အကြောင်းကသူပဲထင်လေဟင်ตาရလို့ဟုတ်ကလားတို့ကဟိုပြက်သီးနေတာကြီးตาရတာထင်လေဟဲ့အပြက်သီးခံရတာကြီးตาရတာထင်လေဟဲ့ဟုတ်ကလားဟင် အပြည့်စည်ခံနေရတာကြီးပြည့်စည်နေတာကြီးပါရတယ်ဆိုတော့ယောဂီတို့စိတ်ကမှန်ကောမှန်ဟဲ့ဒါယောဂီတို့စိတ်မမှန်တဲ့ယောဂီတွေမှန်နေဘူးလားဟေးလေဟေးသူတော့မှန်တယ်တဲ့ဒီဘက်ကအဖိုးရှမ်းကြီးတို့အုပ်စုတာမမှန်တာပါတဲ့ဟုတ်ကလားဟဲ့ဟင်တာဟုတ်ကလားဟင်ဟာလေဟုတ်ကလားဟာဟိုထိုင်ပြီးတော့ကိုအုပ်ချုပ်နေတာရှိသေးတယ်ထင်တယ်ဟဲ့ ဟင်မနာယတနာနဲ့ဓမ္မယတနာလေဟုတ်ကလားဟဲ့ဟဲ့ရှိတယ်သူကလေသူကနေလှမ်းပြီးတော့မြင်ပြီးပေါ်ရင်အဲအဲ့ဒီကလာတာကိုလက်ခံပြီးတော့သူသုံးတတ်တာထင်တယ်ဘယ်ဟာမှမလာရင်တော့သူကြံပြီးဖြစ်နေဟိုဒီမှာလာပြီးဆွဲထားတဲ့သဘောလေးတွေထင်တယ်ဟဲ့ဒါလေးတွေပြန်အာယုံပြုတ်မှထင်တယ်ပြီးတော့သူကဒီသဘောလေးတွေကိုအာယုံပြုပြီးရှေ့ဖြစ်မှာကိုလည်းကြိုပြီးသူကြိုးစားနိုင်တယ်ထင်တယ်ဟဲ့မနောကအဲ့လောက်ခြေလေတယ်ထင်တယ်မနောဝิญဉ္ဇဉ်လေဟင်အနာခတ်ကိုလည်းသူလှမ်းပြီးဖန်ဆင်းတယ် ဟင်အတိတ်ကိုလည်းပြန်ပြီးတော့ကြည့်တယ်အောင်းမိတယ်အနာဂတ်ကိုလည်းသူဖန်ဆင်းတယ်ပြစ္ဆုတ်ပံကိုလည်းလာတာကိုလည်းမလွတ်တမ်းသူလုပ်တယ်ဟုတ်ကလားအဲ့တော့ကာလာသုံးပါးကိုဆက်ဆက်ပေးနေတာမှွေနှောက်နေတာဘသူတော့မနောသူ့နိုင်ဖို့ပဲသူ့မနိုင်ရင်ဒုက္ခရမှာလားအင်းတို့ဟာလားကွယ်ဟိုပုထိလမထီကြီးဆိုတာဘုရားလက်ထက်ကသာတဟိုမထီကြီးပဲပညာလွန်တတ် သို့တော့သူကဟိုပညာတတ်တော်လည်းပဲတစ်ဖက်ကကိုယ်လို့မရှိချဘူးလေအဲ့တော့ဘုရားကသူကျွတ်မဲ့အချိန်ကိုသိတော့သူကလာပြီးခါရဝပြုတော့သူ့ကိုခတ်ခတ်ငေါ့ပလိုက်တုတ်ဆပုရိသမောကပုရိသပါဠိလိုပြောတာဟင်ဗမာလိုတော့အလကားကောင်အတုံးမကျတဲ့ကောင်သူတို့ပြောအဲ့တော့ဘုရားကမမှန်သဘူးမှန်တော့သူကြောက်ခေါ်တာပေါ့အဲ့ဒါဟန်အဲငါတရားအထုတ်လို့ဒါမှန်တယ်မှာပဲဆိုပြီးတော့ဘုရားရှင်ဤတောင်း အဲ့တော့သူကလည်းစာမန်ခံနေတဲ့ပုဂ္ဂိုလ်တော့ဖျံပေးမှန်ချချင်တာဟုတ်မဆီမမင်းပေးရမင်းရှိတယ်တော့တခြားနေရာတော့တယ်အဲ့တော့ရှင်မသာရိပုတ္တကိုလိုကြီးတောင်းတော့ဟောဖရာကမှမပေးတာဉာဏကြီးတွေသိတာပေါ့သိအဲ့ဒီကနေဟိုဟိုဒီတုံးတို့တဝင်းတို့မှာရှိတဲ့အာနန္ဒာတို့မောက္ခလန်တို့အကုန်လုံးပေါ့ဗျာတောင်းဘယ်သူမှမပေးဒါနဲ့ဟိုတော့မှနေတယ်တန်ကိစ္စတာမဏိလေးစီသွားရတယ်ခုနှစ်နှစ်သားလေးဟင်ခုနှစ်နှစ်သားလေးဗျာ အဲ့ဒီသွားတောင်းတော့ဟင်အဲအဲ့ဒီခုနှစ်သားလေးကအရှင်ဘုရားတပည့်တော်စီလာတာတော့ဟုတ်ပါတယ်သူကလည်းရဟန္တာဆိုတော့ဘုရားကလှုပ်တယ်ဆိုတော့ तू သိတယ်လေဟင်ကိုကတကယ်ဂုံတိခါကြီးကြီးထင်တယ်ဟဲ့ဟုတ်ဒီလာကလေဟင်သင်္ကန်းတော်ကြီးကလည်းဝင်းဝင်းဝါဝါနဲ့ဒုက္ခဒုက္ခမှာအကောင်းဆုံးနေနေမှာပေါ့ဘုံကြီးတာကိုဟုတ်ကလားအဲ့ဒါကြီးကိုသူ့တီလွတ်တယ်ဆိုတဲ့က तू သိတာပေါ့သူမလာခင်ကတည်းကအဲ့ရဟန္တာတဲ့ကစားနေဟင်ဆယ်ဆယ်လေးနဲ့ကစားနေအဲ့ဒီချိန်ရောက်ပါတယ်ငါရှင် သူရှိသွားပြီထောက်ကြောင်လေးထိုင်လို့ကိုကလူကျင်တော့ယူတရားတပေါ့ဟင်တရားပေးပါဟုတ်ပြီအရှင်ဘုရားတရားတောင်းတာတော့ဟုတ်ပြီတပြည့်တော်ခိုင်းတာလုံနေမှာမလားတော်ဝိသတတကုံတော်ဘုရားပကမြေဝဲမကြပါဘုရားရင်ငါ့ကိုအကျိုးမဲ့ကိုတော့မခိုင်းဘူးဘုရားရင်ငါ့ကိုတော့ကြောင်မတိုးဆိုတာဒီလိုလဲယုံမှထင်တယ်ဟင်ဒီလိုလဲယုံမှဘုရားကဒါတခုခံလိုက်ရင်ဒါဘုရားဒီဒါအကြောင်းရှိလို့ငါခိုင်းတာဒီလိုလဲသဘောပေါက်အောင်ပါဟဲ့ အလကားနေရင်ခိုင်းမှာမဟုတ်ပဲအဲ့တော့အဲငါရှင်ဒီတရားနည်းကိုသာပြေးမယ်ဆိုရင်သင်ခိုင်းတာဟုတ်ပါ့မယ်အဲ့တော့ခေါင်းရင်းမှာရေကန်ကြီးလည်းရှိအဲ့ဒီရေကန်ကြီးလည်းသွားပြီအရှင်ဘုရားအဲ့ဒီမှာဆင်းပြီးတော့တပိတော့ကိုအုံးမင်ထောင်ပြအောင်ပါဟုတ်ကိုရင်လေးရလေအဲ့ဒီမထီကြီးကိုရေထဲအုံးမင်စိုက်ပြသွားမှာပေါ့အဲတခါတည်းဘာမပြောထသွားပြီးရေကန်နဲ့ဆင်းဟုတ်ပါပေါင်နေလိုက်တော့အရှင်ဘုရားယုံမိကြွားပါဘုရားကြွားပါဘုရား ဟောလာတင်ကောင်ဆိုခံသွားတာလေပေါင်တော့ဆိုတော့ယုံပြီဗျအဲ့မှာနီးပေးပါဆိုဖောက်ကြောင်လေးထိုင်းလို့အဲ့မှာပြောအရှင်ဖျားအင်းတောင်ပူကြီးထဲမှာဖွတ်ရှိတယ်ဗျာဟင်အဲ့ဒီပူကြီးကိုတောင်ပူကြီး6ပေါက်ရှိတယ်တဲ့9ပေါက်ပိတ်ပြီးတပေါက်ကဖမ်းဒီဖွတ်ပဲပြင်းနိုင်တော့ဗျာဒါပဲဗျာဟင်ဟင်9ပေါက်ပိတ်ဆိုဘယ်ဟာတော့ မမပြောလည်းမဟုတ်ဘူးတောင်တောင်ဘောကအပေါက်ပိတ်ပါဆိုဟိုသွားပိတ်လို့တော့ပြမင်းတကားလားပေါက်ပိတ်ပါဆို အာယုငါးပါးပြောပြန်ဟင်မျက်စိနာနာလျာခိုးအပြင်ကအပေါက်တွေပိတ်လိုက်လို့ဆိုတယ်ဟင်မဟုတ်တာပြောရအောင်မယ်တို့ပသိနေတော့ကဟိုတို့เจ้าနာအိမ်နဲ့အိမ်ရှိတော့အိမ်သူလေးရှိရပေါ့တဲ့အိမ်ကကိုမကောင်းဟင် အဲ့တော့အိမ်နာနေတဲ့အိမ်ကစိတ်ဆင်းရဲတယ်ငါတော့ဟင်ဒါကြီးနဲ့နေရတနေ့ဘယ်နေ့ကူမလို့ငါတော့ဘယ်နေ့ကူမလို့အဲ့တော့အဲ့ဒီအဲတအိမ်ကတန်းပြီးတော့ဝေါ်ဒီလိုဆိုဟိုပါပေါ့ဟင်အိမ်ပတ်ပတ်လည်းကိုထုံဖြူထားရတယ်ပေါ့ကိုကလာရင်မကူအောင်ပေါ့အဲ့လိုကြံပြီးအဲတော့ကိုအိမ်ထုံဖြူရမယ်ကထုံဘုံကြီးယူသွားပြီးအနုအိမ်ထုံဖြူလို့တခါတဲ့တရားဖြစ်ကြဟင်ကိုကခိုင်းတာကိုအိမ်ထုံဖြူရမှာတယ်ဟင် ကိုယ်အိမ်ထုံးပြုရင်ကိုဘက်ကကိုမလားကိုလည်းအာယုံ၅ပါးကိုပေးရမှာလားတကား၅ပေါက်ပေးရမှာဟုတ်တော့သူ့အိမ်သွားထုံးပြုတရားဆော့ခံမဟုတ်ဟင်ဟာမပြောတာလို့ဟဲ့ဟာလက်ကြီးလုံးသွားမအောင်ဟာသူလည်းဟိုရုပ်ဟိုထစ်ကနေဆိုလက်ဖက်ထုတ်ရမှာမပြောတတ်လို့ရည်စမ်းဟင်ဟင် အဲ့တော့အပြင်တကားငါးပါးပိတ်တော့ဟိုမှာမနှောမှာပဲသဘောကရှိတာပဲဟုတ်ကလားအဲ့တော့ဒီသဘောနဲ့တဘာဝအဲ့ဒီသဘောလေးကိုသိတာတရားသိတာပြောတာမဟုတ်ဘူးလားအဲ့ဒီသဘောလေးကိုတရားပြောတာမဟုတ်ဘူးလားအဲ့တော့သင်ဆိုသင်ရဲ့ဒီနေဟန်သဘောလေးဟင်အဲ့ဒီသင်ဆိုတာလေးပေါ်လာတယ်တကယ်ဟုတ်လို့လားတကယ်ရှိလို့လားမရှိပါဘူးရှိဘူးအပန်းကောမရှိပါဘူးနာငါကောမရှိပါဘူးအရသာကောအတွေ့ရကောဟိုမှာသွားပြောတာအရေးကြီးလေးသဘောလေးပဲဟုတ်ကလား အဲတော့အဲ့ဒီဟိုတို့သာတော့ကတော့ဖိနာဖိနုပမာရူပန်တင်လိုက်ရေမြုပ်ဟင်ရေမြုပ်နဲ့တူတယ်တင်လိုက်ရုပ်ခါဟင်ရေမြုပ်ဆိုတဲ့အဖတ်ရှိသလားမရှိပါဘူးဟင်ဟိုအောက်ကရေဒိုးကြမ်းလို့ဟုတ်ကလားရေကြာကြမ်းလို့ရေဒိုးကြမ်းလို့သူအနေအမြုပ်ဖြစ်နေတာပဲတွားကင်လို့ဘာရမှာတော့မရပါဘူးဟုတ်ကလားအဲ့တော့တို့ဘယ်အာယုံလိုက်စားလိုက်စားနှင်းခဲကိုထမင်းခဲထင်စားနေတာနှင်းခဲလားထမင်းခဲလား လောကရောမယ်ဟင်ဟင်ဟောလာဟိုဘာဟင်ဟင်ကြောင်တိဘာသာနဲ့ပြောဗျာဟင်ငါတူလူဘာသာနဲ့လာမပြောနဲ့အေးဘာဗျာဟင်ဟင်ထမင်းကဲဘူးပဲလေတော့ဟင်နှင်းကဲထင်နေတာအဲနှင်းကဲမှုလဲဆိုဒီလောက်စားတော့မဝတာပေါ့ဟင်ကြည့်တော့မဝတာကောဘာဖြစ်လို့တော့ဟင်ကြားတော့မဝတာကောနမ်းတော့မဝတာကော စားတော့မဝတာရောအဲထီတော့မဝတာရောနှင်းခဲ့ဟုတ်သာဒါထမင်းခဲ့ထင်နေတာတကယ်မှမဟုတ်ပဲသဘောပဲအဲ့တော့ဒီသဘောလေးသဘောနောက်မှာသဘာဝရှိတယ်လေအဲ့ဒီသဘောနဲ့သဘာဝကိုဒီသဘောလေးကိုသေချာတကယ်ရှိမရှိဟုတ်ကလားဒါတို့တတိလေးနဲ့သူတေသနာပြုတာမဟုတ်ဘူးလားအဲသူတေသနာပြုတကယ်မရှိဘူးသဘောပဲဘယ်ဟာပေါ်လာလားဟင်မနှောမှာပဲသဘောရှိရတာမဟုတ်လားအဲမျက်စိမှာသဘောမရှိဘူးဟင်သူသူကဟိုဘာတော့ကွယ် ဟိုရလာတဲ့ပစ္စည်းကိုဟိုဒါခွက်ကန်းပိုးရတယ်လို့သူကဟိုကဟိုပစ္စည်းစုဓမ္မတက်တက်ထင်တယ်ငါးဌာနကပစ္စည်းစုဓမ္မတက်တက်အဲ့ဒီပစ္စည်းကောင်းမကောင်းကိုအတွင်းကမနှောကအဲသဘောကိုဖမ်းပြီးတော့ခံစားရမှာမဟုတ်လားဟုတ်ကလားဟင်အဲ့တော့ဒီသဘောလေးကိုသူ့သဘောလေးသူ့တည်နေဟန်လေးရဲ့ဘာမှမရှိတာကိုသိသွားရင်ဒါတရားသိတာပြောတာလေသဘောပေါက်တာနဲ့တရားသိတာတူတူတင်တယ် သူ့အရှိအရှိတိုင်းသဘောပေါက်သွားတာတတရားသိတာပဲဟုတ်ကလားအဲ့ဒါသိချင်လို့ရှိရင်တဲ့ဟင်တန်ခိသဗာမဏိပြီးတဲ့နေ့လေရှင်ဘုရားတောင်ပုံကြီးမှာ6ပေါက်ရှိတယ်တဲ့၅ပေါက်ပိတ်ပြီးတပေါက်ကနေစောင့်ဖမ်းဒီဖုတ်ဘယ်ပြေးမလို့ခရဟင်ဟင်မပြေးနိုင်တော့ဘာလို့ဆိုမိတော့မိတော့ဘာလို့တော့အင်း ကိုလိုတလိုကဘယ်လိုသုံးမှာတော့လုတ်ကြောမယ်ခန့်ဟေးအဲ့တော့ဖို့ကြီးတော့မိပြီဘယ်နဲ့တော့မွေးထားမှာလားတတ်စားမှာလားဟုတ်ကလားဟဲ့အေးသိရှိတာထင်တယ်ဟဲ့ဒီလိုဆိုအပြေကူညီပါသေးလားသူ့မှာသူ့ကြည့်တယ်လေဟုတ်ကလားဟဲ့တို့တော့ဒီသဘောဆိုတာကဟိုကအဲမြင်နာလေးရဲ့အဆင်းတန်တာ သူလည်းရုပ်ထင်တယ်ဟဲ့ဟိုးကြားတာတွေကအတန်တရံအနာအရာသာအတွေးသူကလည်းရုပ်ရဲ့အရေးအဝေးသဘောထင်တယ်ဟဲ့ဒီမနှောမှာကျတော့နှလုံးသွေးလေးမြင်နေတဲ့ဟာပဲထင်တယ်ဟဲ့သူလည်းရုပ်တတ်တိထင်တယ်ဟဲ့နှလုံးသွေးကိုကွအဲရုပ်နှစ်ခုတိုက်ခိုက်မှာထင်တယ်ဟင်သူ့နေရာမှာကြတော့ဟိုဘဝင်ပါတယ်ဘဝင်လေးထင်တယ်အတွင်းကိုကွအဲ့တော့သူဟိုကဟိုအလင်းရောင်တို့အာကာသတို့ ဟုတ်ကလားဟိလေတို့ရေတို့ညီတို့သူပါဖို့လူသေးလားဟုတ်ကလားသူကြတော့တို့အတွေးမှာဖြစ်နေတော့ချီကြောက်ရေမူးကောင်းမှာတင်တယ်အဲ့တော့ဘဝေးဆိုတာဟောဘဝတစ်ခုရဲ့အစိပ်ပိုင်းကိုထိုးလို့သည်ဘဝတစ်ခုဆိုဒီမှာဖြစ်တဲ့တစ်ခုကိုထိုးလို့သည်ကြည့်ရင်တော့ကြည့်တာလေးဖြစ်တဲ့တစ်ခုမရှိဘူးလားတို့ဘာနဲ့ပြောရင်တော့ဝင်လေလေးတစ်ခုဟာတဘောပါထင်တယ်ဟိဖြစ်တဲ့တစ်ခုကိုကွထွက်လေတစ်ခုဟော သဘောအဖြစ်စဉ်တစ်ခုဒီတိုင်းမဲ့ကွမြင်မှုလဲဒီတိုင်းထင်တယ်ကြားမှုကောနာမှုကောထိမှုကောဟေးပြီးတော့တို့တွင်းဖို့ကောဟေးဒီတိုင်းပဲဖြစ်စဉ်တစ်ခုအဲ့ဒါကိုဘဝင်ခလို့ပါလို့သုံးတယ်အဲ့ဒါကိုတို့ကတော့ဘဝင်လို့သုံးတယ်တို့လီလေးပါပဲပေါ့ဘဝင်လီပေါ့ဟင်ဟုတ်ကလားဟိအဲ့ဒီဘဝင်လီလေးကအတွေးလေးပေါ်လိုက်တာနဲ့အတွေးလေးကတို့အဲ့ဒီဘဝင်လီကို ကားနဲ့ပြောရင်တော့လီဘာတုတ်ပေးတယ်လို့ပေါ့လီဘာတုတ်မှဆက်နိုးမှာမဟုတ်လားလီဘာတုတ်ပေးတယ်အဲ့မှာဘုံဝင်လေးလှုပ်ပေးရတယ်အဲ့တော့ဘုံဝင်ကသလနာလို့သာလို့သုံးကြရောဟုတ်လားလှုပ်သွားပြီလှုပ်တော့သူ့ထက်မှနေတဲ့နှလုံးအိမ်ကငြိမ့်နေနိုင်မလားအဲလှုပ်ပြီးလှုပ်ပြီးဆိုမှကိုယ်တွေးကျင်တဲ့ဟာဆိုရင်တွေးကျင်တဲ့အမူအရာလေးသူ့အထဲထဲမှာအသေးပြင်တို့ဘာတို့မှဆွဲနေတာရှိတယ်ပေါ့ဟဲ့အဲ့ဒါလေးကပေါ်လာတာလေဒါနှလုံးသွေးလေးနဲ့ရေဖုတ်ပြီးတော့ကြည့်ရတာမဟုတ်လားဟင်ဟုတ်ကလားဟင် အဲ့ဒီတို့ဒီဒီဟာလေးမထင်မချင်းဒီဘဝင်ကလှုပ်ပြရတယ်ဒါလေးထင်လာပြီဆိုရင်အဲ့ဒီဘဝင်လေးကိုဖြတ်ပြလိုက်တယ်ဟုတ်ကလားအဲတို့အတွင်းထဲကြတော့မနောတော်တာကိုသံခေါ်တာပေါ့ကွယ်အပြင်ကြတော့မျက်စိထိပွားဖင်နေတာကြတော့အပြင်ဟာဖင်ရမယ်အတွက်သူ့ကြတော့သကုတော်တော်ဝေသံပိသတော်တော်ဝေသံသုံးရမှာပေါ့ဟုတ်ကလားဒါကြောင့်မနောတော်တော်ဝေသံဖင်ရင်သိပါရမယ်ထင်တယ်အဲမနောလေးကိုဆင်ရင်တော့မှာကိုအပြင်ကဆင်ရင်မှာမဟုတ်ဘူးမနောဆင်ရင်မှာဖြစ်တဲ့တော့မနောတော်တော်ဝေသံမနောတကားကိုဆင်ရင်တော့မှာ မနောတကားမှာပေါ်နေတာကိုဆင်ញင်တော့မှတယ်လေဟုတ်ကလားဟင်ဟင်အဲ့တော့သူဟိုကမနောရဲ့ဒုဘကမနောထင်တယ်သူ့ဘက်ကသဘောများထင်တယ်ဟင်ဒါပြီးဘဝင်လေးရဲ့လားပြီးတော့ဆင်ញင်စိတ်ရဲ့လားဒီလေးခုပေါင်းမှတွေးပြီးသွားတစ်ခုဖြစ်တယ်ကြံပြီးသွားတစ်ခုဖြစ်တာဟုတ်ကလားသူလည်းယုံနာမသုံးနိုင်ဘူးလားဟုတ်ကလားဟင်ကိုဘကသဘောဟဲ့ဒီဘကနှလုံးသွေးဟဲ့ ဟုတ်ကဲ့ဒီလိုဆိုခန္ဓာဘယ်လောက်ရှိမလို့အာရဏဟုတ်ပြီအဲ့တော့ဟိုဘာလို့နားကဘယ်လောက်တော့ဆိုလေးပါပြောတာမဟုတ်လားအကျုပ်ကမျက်စိရှင်းထားတော့လေနားကြောက်ဘယ်လောက်တော့ဒီ6လို့နှာခေါင်းကြတော့ကောရှားကြတော့ကောကိုကြတော့ကောအဲ့ဒါနင်းလိုက်တာဒီတစ်ခါကြောင့်တွားပြီအပြင်ကနှစ်ပါးမှပါတော့ပဲနဲ့ပါတော့လို့လားမနှောနဲ့သဘောနှစ်ခုပဲကြံတော့တာ ရုပ်လှုပ်ဆမ်းမကွာဟုတ်ကောင်ဟင်ငါလက်ထဲအတော့မနော်လက်ထဲအထားလို့မနော်ဒီရှာဒီရှာနော်ရှာနော်လက်ထဲအမနော်ဟင်ဟင်မနောနဲ့တို့မှာသဘောကလေဘာနဲ့ပြောရင်တော့မနာယရဏနဲ့ဓမ္မယရဏလို့တို့မှာပေါ့အာရဏ6ပါးကြတော့လေအဲနာမ6 6ကြီးထင်တယ်ဟဲ့ ဟိဒီဘက်ကလည်းမျက်စိနာနာလျာကိုစိတ်ဆိုတော့မနှောထင်လေဟိမနှောကြည့်ဟိမနာယရဏထင်လေဟိဟုတ်ကလားကိုဘက်ကတော့အဖေးပန်အနံ့အရပါအတွေ့အဲ့ဒါတွေရဲ့အဝိညာဉ်ဖြစ်တဲ့သဘောထင်တယ်ဟုတ်ကလားအဲ့တော့ဒီကနေ့နာမ6ပဲထင်တယ်6 6ချင်းသူ့နာမနဲ့သူပဲတာဟိအဲ့တော့အကြောင်းကသူ့နှစ်ခုပဲကြံတော့ထင်တယ်အဲ့ဒီကြံတော့မှဒီသဘောလေးကိုပြန်ပြီးချီကြောက်ရင်တော့ဘယ်တော့ငါဘယ်လိုတွေးခဲ့တယ်ဘယ်နှဟာလေးညနှဟာလေး ရှေ့ထွင်းရင်ဘယ်လိုဘယ်လိုလာပလားမနောဝိညာဉ်ဟင်အဲ့တော့ဝိညာဉ်ပါလာတော့ဓာတ်ကြဘယ်လောက်ရှိပါမလို့ဟေးဟေးဟေးဟေးတပိတော်ကတော့မာတယ်ဟေးဟေးဟာလက်လုံးပါအောင်ဟာဟေးဟေးဟေးလောကဟာလောကရောမယ်ဘုမင်းတို့ဟိုဟိုအပြင်က6ပါးထင်တယ် အဲဟိုအပြင်ဆိုတာကဟိုအစင်းတန်နာရတာအတွေ့သဘောအတွင်းကမျက်စိနာနာလျှာကိုယ်စိတ်သိသွားရင်မနှောကြည့်တာကလေးပြောတော့ကိုယ့်ဘက်က၆ပါးလေအဲ့ဒါလေးကိုဟိုယုံနကုတိအတိတစ်ချက်ပေါ်ဆိုတော့ဝိညာဉ်ကရော6ပါးလာတာပဲအဲ့ဒီ6ပါးကဟိုအတွဲတုန်းကတော့ပြောရမယ်ဆိုရင်တော့အာရဏ7ပါးဓာတ်7ပါးပြောရမှာပေါ့တို့တော့သူဌာနနဲ့သူခွဲပြောတာလေဒါဟုတ်ကဲ့ဟင်သူဌာနနဲ့သူခွဲပြောတော့မျက်စိကဆိုရင် ဟုတ်ကလားဒီအပြင်ကိုကအဖင်းတရားမျက်စိနှစ်ခုမဟုတ်ဘူးလားအကြောင်းဟာအတွင်းကလည်းမနောသဘောကဟိုတောင်ယူရတဲ့နှစ်ခုမဟုတ်ဘူးလားအဲ့တော့အာရဏလေးခုပဲလေအဲ့တော့ဟိုကလည်းမြင်ပြီးဒီကလည်းကြံပြီးဒါကြဘယ်လောက်ရှိမလို့မြင်ပြီးကြံပြီးမြင်ပြီးကြံပြီးမျက်စိမှာလေတောင်းတ၆ပါးပြောတာလေဟုတ်ကလားနားလည်းဒီတိုင်းမဟုတ်ဘူးလားဟုတ်ကလားကြားပြီးမှာလေဟင်ကြားပြီးဒီကလည်းကြံပြီးမှပြီးရတာမဟုတ်ဘူးလားအတွင်းကကြံပြီးအများအားပါနေရတာမဟုတ်လား အဲ့တော့ဟိုကကျန်တာတွေမှာဓာတ်6ပါး6ပါးဖြစ်နေမှာပေါ့အာရဏ4ပါး4ပါးဖြစ်နေမှာပေါ့ဒီမှာမျက်စိနားနာလျှာကိုလွှတ်လိုက်ပြီလေမနှောကြည့်လိုက်ကြတော့လေဒါပြောတာဟိုဟိုတစ်ဖက်ကနှလုံးသွေးလေးမနှောမဟုတ်လားဟေးအဲ့ဒီမနှောဒီဘက်ကတို့အစင်းအတန်ရဲ့သဘောလေးတွေကိုသူသူဖောင်းထားတာမရှိဘူးလားသဘောလေးနှစ်ခုရှိတာပဲလေဟင်သူ့သူ့တဲ့ကြံတော့တာအပြင်ကအကူညီမမရှိတော့ပဲနဲ့ဟင်ဒီလိုဆိုကြောင်းလာမလို့တော့ ဟင်အကြောင်းကနှစ်ခုတိုက်ဆိုင်တော့အကျိုးကြတော့ဘလောက်တော့တခုအဲ့တော့ပေါင်းတော့ဓာတ်ဘလောက်တော့မှတ်ထားမပြီးမချင်းလက်တောင်ကျိုးသွားပြီဆိုတော့လက်ပါကျိုးပြီဟုတ်ဗျာဟင်ကျမ်းကျမ်းဖြတ်လို့လေကြတော့ခန္ဓာတော့၅ပါးပဲအာရဏဟင်နှစ်ပါးဓာတ်အဲကိုကြိုက်တာလေးစိတ်ကိုရင်ရရင်တော့ ဟင်ဟင်သိကူးရင်တော့ကောင်းဟင်တို့ငယ်ငယ်တော့ကတော့ဟိုဆက်ချင်းနေတာ၁၉နှစ်သားဟိုကြံကုန်ရောက်တာဟုတ်ဟဲ့မြို့လေကောင်ရောက်တော့သူကတော့ထီလက်မတပတ်တပတ်တစ်ချိန်သွားဖြတ်တာပဲပေါ့ပေါ့မပေါ့ပေါ့အဲ့ဒီထီလက်မကလေးဟိုလက်ထဲရောက်ကြတာသိကူးရင်ကောင်းဟုတ်ဗျာအဲ့တော့ငါတို့တိုက်တလုံးမှ2000ရှိသေးတာမြို့လေကောင်ဟင်အဲတိုက်ကတလုံးတို့ဟိုကားကောင်းကောင်းမှ9000ရှိသေးတာအဲ့တော့ ဟင်အဲ့တော့တသိမ့်ပါရင်မဲ့တယ်တော့အေးဟုတ်ဗျာအဲ့တော့ဝင်နေကြနေစိတ်ကူးရင်လားပေါ့ချင်းပေါ့ပေါ့ချင်းနေနှစ်လတော့ပြင်တော်တော်လေးဟုတ်နေဟုတ်အဲ့တော့ကိုကြိုက်တာလေးစိတ်ကူးနေရရင်တိုင်းသစ္စာကြတော့ဒုက္ခသစ္စာသစ္စာကြတော့ကိုကြိုက်တာစိတ်ကူးရင်နေရတာဗျဩဘယ်လိုမသိတာတော့များဟင်အာလုံးကြောမယ်ဗျာခမဟင်ဟင် အဲ့တော့တို့ဒီကျမ်းနေတဲ့အချိန်မှာနှလုံးသွေးကခံနိုင်မလားဟဲ့တို့စားထားတာလေးတွေကစုဆောင်းထားတာထင်တယ်ဒါကိုဘုံလေးကအောက်ကလည်းတဖွာဖွာနဲ့ဟိုမိထိုးနေမှာပေါ့လေဒီကလည်းဟိုမိဖို့ပေါ်ရှိတဲ့ရင်တို့ကလည်းဘုဘွက်ဆူနေမှာပေါ့လေအဲဘုဘွက်ဆူရင်မခံဘူးလားခံမှာပေါ့တခါတလေလွန်းလာလို့ရှိရင်ပြန့်သွားတယ်ဟင်ဟိုတို့မိတို့လွန်လို့ရှိရင်ရေရေဟာရေမပြန့်တော့လည်းပဲ ဩအပူကိုးဖြစ်နေသွားတဲ့ခါလာကျတော့ရေပြန်နေဖြစ်ကုန်တယ်ထင်တယ်နှုတ်သီးရလည်းထွက်အဖုံးကလည်းထွက်ဝက်ဝက်ဝက်ဝက်ထင်တယ်ဟုတ်ကလားဟဲ့ရေပြန်ရေပြန်နေဖြစ်ကုန်တယ်ထင်တယ်ရေပြီးပြန်တဲ့မျိုးလားအောက်ကဟောအပူငွေ့မှာမီးမပါဘူးလားတို့လို့ခေါ်တော့ကိုစီတရားလေးနဲ့စေရနာတည်သောလေအဲ့ဒီဟိုခန္ဓာကိုယ်ကိုရင်းကျက်စေနိုင်တဲ့အပူကိုအဲ့ဒါကြီးကအောက်ကနေပြီးတော့ဖူးသိကိုလုံးမသိနှလုံးအိမ်ကလှုပ်ရတာဗျ လှုပ်တော့ကိုဒီအတွင်းလွန်လာလို့ရှိရင်ပြန့်ထွက်သွားတယ်ဥဒိစ္စထင်တယ်ဟဲ့ဟင်ဟုတ်ကလားပြီးတော့ခြီတုံချတုံတွေကောင်းဖြစ်နိုင်မလားအဲ့ဒါကအဖုံးနာကွယ်ကွယ်ကွယ်ကွယ်နဲ့ဟုတ်ကလားဒီလိုအဖုံးမရှိဘူးလားနှုတ်ပြီးတော့ရှိသေးလားအဲအကြံများလာလို့ကိုယ်ကြီးကမတတ်နိုင်တော့ဟဲ့ကောင်းမရဲဆိုဘေးကုတ်ပြီးပြောသေးတယ်နဲ့နှုတ်သေးရတော့ထွက်သေးလားဟင်တို့ဟာတွေကရှမ်းကြီးရဟောကောင်းတာလည်းထွက်တယ်နှုတ်သေးရဟော ဟင်အဲ့လိုထွက်လေဒီနှလုံးသွေးခံလို့မဟုတ်ဘူးလားဟင်နှလုံးသွေးခံခံပြီးခင်ဗျားတို့စဉ်းစားနေရတာဟုတ်ကဲ့ဘုံလေးနဲ့ပြင်ပြီးတော့လေအဲ့တော့အကြံတစ်ခုမှကြံတော့ဒီနှလုံးသွေးကုန်မှာပေါ့ဟုတ်ကလားဒါရင်နှလုံးသွေးအပြက်ခံပြီးခင်ဗျားတို့စဉ်းစားနေရတာဟင်နှလုံးသွေးဖြက်စီးခံပြီးထင်တယ်ဟဲ့အပြက်ခံပြီးထင်တယ်ဟဲ့ဒုက္ခခံပြီးထင်တယ်ဟဲ့ဒီလိုဆိုရင် စိတ်ကူးရင်လို့ကောင်းတာလေးကပါတော့ဒါဓာတုဒုက္ခမှန်ပြီးရင်တို့ပဲလေတော့မကဝင်ပါ။အိုးမကခဏထားသားမှာဗျာအနှုတ်ပြီးရဟင်ဟင်ဟင်ဟုတ်ကလားဟိုမဲသားကဘယ်လောက်ကြာမှသူကငိမ့်မှမမလို့နှုတ်တီးရအခုစိတ်ထဲမတင်မကြဖြစ်နေအခုသာထုတ်ပြောလိုက်တက်တာတာပဲမဟုတ်ဘူးလားဟင်ဟင်ဟိုစိတ်ထဲအောင်းနေရရင်ဘယ်လိုနေမလို့တိထုတ်လို့ရင်းဖြစ်ဘူးလား အဲတော့ဖွင့်အငိုင်ကောင်းလားဟင်မိသားမအောင်ကြုတ်ပြောပါရစေအောင်ဆိုပြီးဟင်ဟင်မကဝင်ပါလားထပြောလိုက်ပါလားဟင်အာလုတ်ကြောမယ်ဒီလက်တော်မယ်လက်ထုတ်လာကြပြီဖြတ်ခံအောင်မယ်မကကဘယ်တော့မှပြမမမဒီပဲနဲ့အဲ့လိုအတွေးတွေများနေလို့ရှင်တို့ကတော့အန်ထုတ်တာပဲကြိုက်တာပဲဟင်ဘယ်လိုငြိမ်သွားရဟင်ဟုတ်ပါဖြစ်လို့တို့ ဟင်ဟုတ်ပါဘူးတို့တို့တို့ဆောင်နေကြတော့ပဲလို့တော့မက္ခနဲ့ပွားတာလားအန်ဟုတ်တာလားဟုတ်ကလားအဲ့ဒီနီကောင်းတယ်မို့လားအချက်ချင်းတက်တာလားမက္ခကဘယ်တော့မှပြတ်မှာမမှန်ပြီပဲနဲ့ဟင်ဟင်အဲ့တော့သူ့မှာလည်းဒုက္ခသစ္စာမို့ရင်းမဲ့ထင်တယ်ဟဲ့အဲ့တော့သူ့ရောဒီဒုက္ခဘာကြောင့်ဖြစ်ရောဆိုဒီတွေးခြင်းနဲ့ဟာလေသမှုတရားရှိတာပဲသူ့လည်းသူ့ပွားနိုင်ရင်ကျွန်တော် တွေးပြီးတွေးပြီးတွေးပြီးနဲ့ဆိုရင်သူရောမက်ကဟင်နိရောဓမဆိုင်နိုင်ဘူးလားသေတုသစ္စာလေးပါးလည်းရှိတာပဲဟုတ်ကလားဗျာဒါယောဂီတို့ခုပြောတာယောဂီတို့ပိုင်နေတဲ့မျက်စိလည်းယောဂီတို့ပိုင်တာထင်တယ်နားတာကောနားတာကောရှားတာကောကိုယ်မာကောအဲနှလုံးသွေးကောဒါယောဂီတို့ပိုင်နေတာပဲဘယ်ကရှိကြည့်ထီပီအဲ့ဒီထီပီရာကောထီရာကော ဖြစ်ပြက်ပဲထင်တယ်သိတာရောဖိုင်ခဲမှာဟုတ်ပဲမြင်အောင်ကြည့်ပြီးကြပါနာကြဘူး